Saudi Antibay. To continue our program, we would like to request all our Dhamma friends to take the refuge of the five precepts guided by Venerable Sri Malasyaroji. အကျိုးမှာဘုရားယရနာဘုရားယရနာသံဃာယရနာဒီဟုသောယရနာမြတ်သုံးပါးမိဘဆရာသမားတို့ကိုအယုအလေးအလေးအမြတ်ရတော်မူ၍ရှိခိုးပူဇော်ဘုမြောင်းမှန်လျှော့ရောပါ၏ရှင်မြာအမေရိကန်နိုင်ငံမယ်လင်းပြည်နယ် စေတဘာစပရင်မြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမဆရာတော်ဥဒ္ဓမတာမင်းနဲ့ BABA အသင်ကြီးတို့မှကျူးမူကျင်းပအပ်သောရှင်မင်းဝန်ဆရာတော်ဤမာတိထံအချိန်ပြည့်ဆယ်ရက်တရားစခန်းအောင်ပွဲခန္ဓာ၌အစုံကြီးလာရောက်ကြ၍ဘုရားတရားတန်ခါယရဏမြတ်၃ပါးဆရာမတို့အား ရှိခိုးပူဇော်ဖူးမြော်မှန်လျှော့ဘရောကြရာသောပူဇော်ဝန္တတိကိစ္စပနာမကုသကံစေရနာသောတိဆောင်ထင်းညရသောသီလကုသကံစေရနာမဟာတိပဋ္ဌာန်ဝိပဿနာတရားတို့ကိုဆယ်ရက်တိုင်တိုင်ချိန်ကြည့်ပွားများအထုတ်ကြရသောဘာဝနာကုသကံစေရနာဤစေရနာဖြာဖြာတို့ကြောင့်မြေယံခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကံတော်ငြိမ်းကြဝိကွာကြ၍ အသက်ရှည်ခြင်းအနာကင်းခြင်းကျန်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီးပွားဥစ္စာယရဏယာရုဂုံသိမ်တို့ကိုရရှိခြင်းရရှိပြီးသောလောကီစီးပွားဥစ္စာယရဏယာရုဂုံသိမ်တို့သည်တဏိပချံဒီရေအလားကဲ့သို့ကြီးပွားတိုးတက်ခြင်းမရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟူသော ကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခသိမ်းပြည့်စုံကြ၍ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမညံဘူးဉာဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။အဟံပန္တိဣတရဏိနတဟပင်စတိလံမယသာမိမယသာ ဘလုကဟံကတဝါဒီလံဒေထမေဘန္တိဒုတိယံပိအဟံဘန္တိဣတရဏိနတဟပိသတိလံမယာသာမိအနုဂဟံကတဝါ ိတံတိကမေတံတိမေတံတိတတိယံပိတတိယံပိအဟံဗန္တိအဟံဗန္တိဣဒရဏိနတဟံဣဒရဏိနတဟံပိသတိလံပိသတိလံမာယာသမိမာယာသမိအနုဂဟံကတဝါအနုဂဟံကတဝါ တိလန္တေထတိလန္တေထမေပန္တေမေပန္တေယမဟာဝဒံမိတံဝတိထနမောတန္တဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမော ගන්දරණංගිසාමි දගන්දරණංගිසාමි ගන්දරණංගිසාමි ගන්දරණංගිසාමි ගන්දරණංගිසාමි ဒုတိယံපි බුද්ධන්තරණංගිසාමි ဒုတိယံපි ධම්මන්තරණංගිසාමි ဒုတိယံපි ගන්දරණංගිසාමි ဒုတိယံපි බුද්ධන්තරණංගිසාමි ဒုတိယံපි ධම්මන්තරණංගිසාමි ဒုတိယံපි ගන්දරණංගිසාමි တတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံအာမေ နာတိပါဒဝေရမဏိသိက္ခာပဒံသမာဓိယာမိသာနာတိပါဒဝေရမဏိသိက္ခာပဒံသမာဓိယာမိအာဒိနာဒါနာဝေရမဏိသိက္ခာပဒံသမာဓိယာမိအာဒိနာဒါနာဝေရမဏိသိက္ခာပဒံသမာဓိယာမိကာမေသူမိစ္ဆာစရဝေရမဏိသိက္ခာပဒံသမာဓိယာမိကာမေသူမိစ္ဆာစရဝေရမဏိသိက္ခာပဒံသမာဓိယာမိ မုဒ္ဒဝါဒဝေရမဏိတိခာပရံသမာဓိယာမိမုဒ္ဒဝါဒဝေရမဏိတိခာပရံသမာဓိယာမိသူရာမေရယမစ္စပမဒဋ္ဌာနာဝေရမဏိတိခာပရံသမာဓိယာမိသူရာမေရယမစ္စပမဒဋ္ဌာနာဝေရမဏိတိခာပရံသမာဓိယာမိသီရမေတိလံသီရမေတိလံမေကဖလံမေကဖလံ ညာနတ္တညာနတ္တသစ္စယောသစ္စယောဟောတုဟောတုတိတရဏီနာတဟပိစင်္ဂသီလံဓမ္မတာရုကံကတဝါအပမတိနာတံပါတိထံတန်တနာလုံးတကယ်2558ခုနှစ်ဟောဇံတကယ်1396ခုနှစ်နေုံတော်ပြည်ကျော်10ရက်ခရစ်နှစ် 2014ခုဇွန်လ22ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံမရီလင်းပြည်နယ်ဆေးလဘာစစ်ပရင်မြို့မင်္ဂလာရမကျောင်းတိုင်းမင်္ဂလာရမဆရာတော်ဘုမသံမိနဲ့ဒီဒီအတင်းကြီးတို့မှကြီးမှုကျင်းပအပ်တဲ့ရှင်မင်းကိုဆရာတော်ရဲ့မဟာတတိပဋ္ဌာန်အချိန်ပြည့်၁၀ရက်တရားစခန်းအောင်ပွဲခန်းနာမှာ ဘုန်းကြီးနေအားဖြင့်ဒီမှာဩဝါဒကထာမိတ်ကြဖို့လို့ဆိုထားပါတယ်ဒီတော့ဩဝါဒကထာနေအားဖြင့်တော့ဘုန်းကြီးကကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့အနိနာမှာနှစ်ပေါင်းများစွာနေပြီးတော့ဆရာတော်ဘုရားကြီးရဲ့တရားတော်တွေဩဝါဒတော်တွေဆရာတော်ဘုရားကြီးရဲ့တပည့်ကြီးများဖြစ်ကြတဲ့ ရာတော်သူဇာတဆရာတော်ဥဇဝနဆန္ဒတော်မူသွားကြပြီဖြစ်ပါတယ်။နောက်ယခုလက်ရှိရွှေတော်ကုန်းဆရာတော်ဘုရားရွှေတော်ကုန်းဆရာတော်ဘုရားကြီးချမ်းမြေ့ရိပ်သာဆရာတော်ဘုရားကြီးနောက်တရမရန္တိဆရာတော်ဆန္ဒတော်မူသွားပါအချမ်းချမ်းဖြစ်တဲ့ဆရာတော်ဘုရားကြီးရဲ့တပည့်ကြီးများရဲ့အဆုံးအမဩဝါဒတွေပါဘုန်းကြီးအပြည့်စုံရလိုက်တာဖြစ်ပါလေ။ အဲ့ဒါကြောင့်မို့အဲ့ဒီတည်းကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးအကျိန်ပေါင်းများစွာဒီလိုတရားစခန်းပွဲပြီးတိုင်းပြီးတိုင်းဩဝါဒပြီးတယ်ဩဝါဒကထာလေးကိုပဲဘုန်းကြီးကတို့တို့ချင်းချင်းလေးပြီးလိုက်ဖို့ပါအဲယခုရှင်ပိုင်းကနေပြီးတော့ရုပ်စုတော်ကြတဲ့အကြောင်းတရားဆရာတော်ဘုရားတန်မီး နောက်ပြီးတော့ဘီဘီအသင်းကြီးရဲ့ဒုတိယဥဒ္ဒဥဒ္ဓမောင်တော်နောက်ပြီးတော့ဒီမှာယောဂီဆောင်ရှောက်ရေးတာဝန်ခံဖြစ်တဲ့လူမကြီးဒုတိမေသိန်းတို့အားလုံးကဆရာတော်ကိုရှိဥစွာကျေးဇူးတင်ကြောင်းကျေးဇူးတင်ကြောင်းလို့ပြောကြတာတွေကိုဘုန်းကြီးတက်ခတ်တက်ခတ်ကြားရပါတယ်။အားလုံးပြည့်တတ်ကိုဘုန်းကြီးပြောလိုတာကတော့တကယ်ကျေးဇူးတင်ရမယ့်ပုဂ္ဂိုလ်ဘုန်းကြီးဘက်ကကြည့်မယ်ဆိုရင်တော့ တရားမင်္ဂလာရမကျောင်းတိုက်ဆရာတော်ဘုရမတာမီနဲ့ BABA အသင်းကြီးရဲ့မှုဆောင်လူကြီးများကိုထူးကျေးဇူးတရားမှာပါ။ဘုန်းကြီးတို့ဒီအမေရိကန်နိုင်ငံကိုကြွားဖို့ဆိုတာရှင်ပြားနောက်တစ်ခေါက်ကြွားခဲ့ပါအောင်လို့နှုတ်နဲ့ပင့်လို့ရတဲ့နေရာရောက်တဲ့နေရာတွေမဟုတ်ပါဘူး။တကယ်တရားဝင်ပင့်စာတွေနဲ့ခိုင်ခိုင်မာမာလျင်လက်မှတ်ဒီပါအားလုံး စီစဉ်ပြီးပင်းဆောင်မှသာကျွမ်းနိုင်တာဖြစ်တော့ရပီးပြီးအတင်းကြီးမှဘုန်းကြီးတို့ပင်းဆောင်တဲ့အတွက်ကြောင့်မူလည်းပဲဘုန်းကြီးဒီမှာလာပြီးတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့တရားတွေကိုဘုန်းကြီးဖြန့်ဝေနိုင်ခြင်းဖြစ်ပါတယ်။ဒါကြောင့်ဒုတိယကျေးဇူးတရားမှာဆိုရင်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့ မာစီတန္တရရိတ်တာကြီးရဲ့နာယကဆရာတော်ဘုရားကြီးများပေါ့ဒီပုဂ္ဂိုလ်များရဲ့အဆုံးအမတွေဘုန်းကြီးအများကြီးရခဲ့ပါတယ်အထူးအဖြင့်ဆရာတော်ဘုရားကြီးရဲ့အနိကအလုတ်ကျွင်းဖြစ်နေဘုန်းကြီး7နှစ်တိုင်တိုင်မာစီတန္တရရိတ်တာကြီးမှာနေခဲ့ပါတယ်ဆရာတော်ဘုရားကြီးပြုစုလှုပ်ကြွေးပြီးတော့ဆရာတော်ဘုရားကြီးကြွရံပြည်တွင်ခရီးစဉ်တိုင်းခရီးစဉ်တိုင်းမှာဘုန်းကြီးနောက်ပါသစ္စာတမနာအဖြစ်နဲ့ဆရာတော်ဘုရားကြီးနောက်ပါလိုက်ပြီးတော့ပြုစုလှုပ်ကြွေးလို့ ရာတော်ဘုရားကြီးဟောကြားသမျှတရားတွေကိုဘုန်းကြီးအမြဲတမ်းနာကြားခဲ့ရဆုံးမတွေကိုနာကြားခဲ့ရညီတော်အနန္ဒာဟာမြတ်စွာဘုရားဟောသမျှတရားတော်တွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးကတပါးတည်းသွားပြီးဟောပြီးရင်လည်းပြန်လာတဲ့ခံမှာညီတော်အနန္ဒာကိုညီမလေးမှာအနန္ဒာငါဘုရားပင်မြို့ပေရွာ ဘယ်ဌာနကဘယ်ပုဂ္ဂိုလ်ငါဒီတရားဟောခဲ့တယ်ဆိုတာကိုမြတ်စွာဘုရားပြန်ဟောပြအဲ့ဒီတရားတော်တွေကိုညီတော်အာနန္ဒာဟာအားလုံးဆောင်ထားတဲ့အတွက်ပထမသံဃာယနာတင်ပွဲကြီးမှာညီတော်အာနန္ဒာမပါလို့သံဃာယနာတင်ပွဲကြီးမဖြစ်နိုင်ဘူးဒါကြောင့်မို့ညီတော်အာနန္ဒာကိုအထူးပြုပြီးတိုက်တွန်းပြီးတော့မှတရားတွေအထုတ်စေပြီးတော့ဒီသံဃာယနာတင်ပွဲကြီး ဆင်နွှဲနိုင်ကြရဒါကြောင့်ဘုန်းကြီးတို့အနန္တဟာဓမ္မဗန္ဒာဂာရိကတရားဗန္ဒာဇူကြီးမြတ်စွာဘုရားရဲ့တရားတော်တွေကိုဗန္ဒာတကြီးနဲ့ထည့်ထားသလိုအားလုံးစုဆောင်းပြီးတော့သိသိထားတဲ့မထေရကြီးဖြစ်ပါဘုန်းကြီးကလည်းပဲကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ နောက်တစ်ပါးကမြန်မာပြည်တွင်းခီးစဉ်တွေခီးစဉ်တွေကိုဓမ္မခီးစဉ်တွေကိုဘုရင်နောက်ပါလဲရလို့ဆရာတော်ဘုရားကြီးအိန္ဒိယဗေဒနာမှာဗေတရားတွေဟောခဲ့တယ်ပြသုတ္တန်တွေဟောခဲ့တယ်အိန္ဒိယဗေဒနာမှာစကံသိမ့်တဲ့အခါစကံအောင်ပွဲကြီးတွေမှာဘယ်လိုမျိုးဆရာတော်ဘုရားကြီးဩဝါဒပြီးခဲ့တယ်ဩဝါဒချီးမြှင့်ခဲ့တယ်ရန်ကုန်မြို့မဟာစီတန္တနာရိပ်သာကြီးရောက်တဲ့အခါမှာလည်းဆရာတော်ဘုရားကြီးဟာတဏှာကို လမ်းပြည့်နေတိုင်းလမ်းပြည့်နေတိုင်းတစ်ချိန်တရားဟောတယ်။တရားတွေဟောရတယ်။ကိုကြီးပဲစက်တည်ကံပြီးတော့ဆရာတော်ဘုရားကြီးအနည်းနာကနေပြီးတော့တန်လီဖမ်းယူခဲ့ရတာဖြစ်ပါတယ်။မနာလို့မဖြစ်ပါဘူး။ဆရာတော်ဘုရားကြီးနာမှာအများကြီးရှိနေတာ။ဒါဖြင့်လက်ွယ်တိုင်းဆရာတော်ဘုရားကြီးဟာတန်ခါပုဂ္ဂိုလ်ပြူတိုင်းပြူတိုင်းဩဝါဒတွေပြုနေတယ်။အဲ့ဒီဩဝါဒတွေကိုဘုရားနာချရတယ် နာကြားယုံနေမဟုတ်ဘူးအတန်ဖတ်စက်လေးနဲ့ဖမ်းပြီးတော့ဘုန်းကြီးဩဝါဒဓမ္မအမွေဆိုဆရာတော်ဘုရားကြီးရဲ့အမွေကိုမိမိဒီတရားတွေစက္ကံပြီးတော့ချဝေမဲဆိုပြီးတော့ဩဝါဒဓမ္မအမွေဆိုတဲ့စာအုပ်တို့ဘုန်းကြီးဆရာတော်ဘုရားကြီးရဲ့ဩဝါဒတွေထုတ်ခဲ့ပါအဲ့ဒီလိုဆရာတော်ဘုရားကြီးရဲ့အနိကမ္မနေပြီးတော့ဒီလိုဩဝါဒတွေနာယူရဆရာတော်ဘုရားကြီးရဲ့ဓမ္မကြီးများဖြစ်ကြတဲ့နာယကဆရာတော်ဘုရားကြီးများရဲ့ ဘုန်းကြီးပုံမှာမေတ္တာထားပြီးတော့စောင့်ရှောက်ပြီးဆုံးမခဲ့ကြဩဝါဒပြီးခဲ့ကြတယ်ဒီဆုံးမတွေဒီဩဝါဒတွေဒီစည်းကမ်းတွေဒီနည်းစနစ်တွေကိုဘုန်းကြီးတို့ဒီနေ့ဘုန်းကြီးဒီမှာမင်္ဂလာဓမ္မကျောင်းတိုင်းမှာစည်းကမ်းတရားစနစ်တရားတရားရှုမှတ်နည်းတွေကိုအားလုံးပြည့်ပြည့်စုံစုံဟောပြနိုင်တယ်ဆိုတာ ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့တပည့်ချင်းများဖြစ်ကြတဲ့ဒီနိုင်ကဆရာတော်ဘုရားကြီးများရဲ့ကျေးဇူးပါဆိုတာကိုလည်းပဲဘုန်းကြီးပြောကြားလုပ်ပါတယ်။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်တွေကိုအထူးပြုပြီးကျေးဇူးတရားမှာပါ။ဘုန်းကြီးကတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့တရားတွေကိုလက်ဆင့်ကမ်းပြီးတော့ဆရာတော်ဘုရားကြီးရဲ့တရားမူတွေကိုဘုန်းကြီးစက္ခံပြီးတော့ လက်ဆင့်ကမ်းပြီးဖြန့်ဝေဖို့ရမိမိတာဝန်ဆိုတာကိုပဲဘုန်းကြီးကခံယူထားပါတယ်။အဲလိုခံယူထားလို့လည်းပဲဘုန်းကြီးဆရာတော်ဘုရားကြီးကြွရောက်ခဲ့တဲ့ဒီအမေရိကန်နိုင်ငံဆရာတော်ဘုရားကြီးဟာပထမဦးဆုံးကြွရောက်လာစဉ်အချိန်ကာလတုန်းကဒီဌာနတွေရှင်းပြအောင်ဒီဌာနကစိုးစိုးကပြောတော်ကြတယ် ဂါယုချင်းဉာဏ်တို့ဂါယုထုံဝေးတို့စတဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များကတပည့်တော်တို့ကိုယ်ဝယ်စည်းကပ်ဖို့အတွက်တန်ခါတကဘာထားခဲ့ပါဆိုတာနဲ့ဆရာတော်ဘုရားရဲ့အထီးရှိခဲ့မှာတပါးထားခဲ့တယ်လို့အနောက်ဘက်ကမ်းမှာရှိတဲ့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ပုဂ္ဂိုလ်များလည်းပဲတောင်းဆိုတာနဲ့အဲ့ဒီမှာလည်းတပါးထားခဲ့ဆရာတော်ဘုရားကြီးကပထမဦးဆုံးကျင်ရောက်တဲ့အချိန်တုန်းကနောက်ပါ၄ပါးနဲ့ကြွလာတဲ့အခါမှာနှစ်ပါးဒီမှာထားပြီးခဲ့ပါတယ် အဲ့ဒီထားခဲ့တဲ့နေရာတွေကအခုဒီမှာဒီနေရာခန္ဓာမင်္ဂလာဓမ္မကျောင်းတက်ကြီးဖြစ်ပြီးတော့နောက်ဘက်ကမ်းမှာဟမ္မုံပေးဓမ္မနန္ဒဆိုတဲ့ကျောင်းတက်ကြီးဖြစ်နေပါပြီ။အဲ့ဒီအချိန်ကကဏ္ဍတုန်းကသာသနာပြုကြတဲ့ပုဂ္ဂိုလ်တွေဘယ်လိုပြုသွားကြလဲဘယ်လိုဆင်းရဲဒုက္ခခံပြီးဆောင်ရွက်သွားကြလဲဆိုတာဘုန်းကြီးကဆရာတော်ဘုရားရဲ့အနိနာမှာနေတာဖြစ်တဲ့အတွက် မြန်မာဗုဒ္ဓဘာသာဝင်ကလည်းအင်တာမနေသေးတဲ့အခါကလာကြတော့ဒီမှာဆောင်ရွက်ကြရတဲ့ပုဂ္ဂိုလ်ရာလည်းပဲစောစောကပြောတယ်ကိုယ့်ဤကိုယ်စကိုယ့်ဟာကိုယ်ပဲဝေယဝဆဆောင်ရွက်ပြီးတော့ဒီမှာအသိဖို့ရင်ထူထောင်ပြီးတော့စပြီးတော့ကြိုးစားလာခဲ့ရတာဒီကိုဆရာတော်ဘုရားကြီးနားမှာနေရတဲ့ဘုန်းကြီးဟာဆရာတော်ဘုရားကြီးစီရောက်လာတဲ့စာတိုင်းစာတိုင်းကိုဆရာတော်ဘုရားကြီးက ရှေးကိုညှို့တွေးပြီးဘုန်းကြီးကိုဖတ်စေပါတယ်အဲ့ဒါတွေကိုဘုန်းကြီးကအကုန်လုံးဖတ်ရတဲ့အတွက်ဒီရဲ့စတင်ပြီးတော့သာသနာဒီနေရာမှာတည်ထောင်နိုင်ဖို့အတွက်ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်ရဲ့အခက်အခဲတွေဘယ်လိုခက်ခက်ခဲခဲဆောင်ရွက်ခဲ့ရလဲဆိုတာတွေကိုလည်းပဲဘုန်းကြီးအားလုံးသိနေပြီဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးဒီမှာဒီနိုင်ငံတွေကိုကြွတဲ့အခါမှာအခြားအခြား တန်ခါတော်ဆင်ညာများပြည်ပါခီးကြီးကြွတဲ့အခါဘုန်းကြီးရဲ့မြန်မာနိုင်ငံမှာရှိတဲ့ရွှေမင်းဝန်ကျောင်းသားကျောင်းမတရားဓမ္မများဘုန်းကြီးကိုဒီပြည်ပါခီးစဉ်တွေကိုကြွစေခြင်းကြပါလေကြွဖို့လည်းပဲအထူးကြိုးစားကြပါလေဘုန်းကြီးကဒီလိုခီးစဉ်မျိုးကိုဒီလိုသွားလို့တဲ့စိတ်မရှိဘူးလို့ဘုန်းကြီးကပြောတယ် ဘုန်းကြီးရဲ့ဇာတိရရွာမှာတောင်မှဘုန်းကြီးအိမ်မှလွဲပြီးအခြားအိမ်ကိုလက်ပတ်တဲ့အကျင့်ဘုန်းကြီးမှမရှိဘူးလို့ဒါကြောင့်ခုလည်းပဲခီးစဉ်လက်ပတ်တဲ့ခီးစဉ်မျိုးနဲ့ဘုန်းကြီးမသွားလို့ဘူးဆိုတော့ကျောင်းတကအကြောင်းမတွေကဆရာတော်ကဘယ်လိုသွားလို့လာလဲဆိုတော့မဟာစီဆရာတော်ဘုရားကြီးကြွတယ်လို့ကြွရှင်တယ်ပြောတယ်မဟာစီဆရာတော်ဘုရားကြီးကြွတာဘယ်လိုကြွတာလဲဆို ဒီဌာနမှာရှိကြတဲ့ပုဂ္ဂိုလ်များကတရားဟောဖို့တရားပြဖို့ပြင့်တဲ့အခါအဲလိုပြင့်တဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးကတရားဟောဖို့တရားပြဖို့ကြွားတယ်။ဘုန်းကြီးလည်းပဲဆရာတော်ဘုရားကြီးကြွားတဲ့လမ်းကြောင်းအတိုင်းပဲအဲလိုတရားဟောတရားပြဖို့ပြင့်တဲ့အခါမျိုးမှာဘုန်းကြီးကြွားခြင်းနဲ့ဆိုပြီးတော့ဒီတိုင်းနဲ့ဘုန်းကြီးအချိန်ကိုစောင့်ပြီးတော့နေခဲ့ပါတယ်။အချိန်တန်လို့ရှိရင်ဘုန်းကြီးတို့လည်းရောက်ပါလိမ့်မယ်။ဒါဘုန်းကြီးစောင့်ရမှာပါဆိုပြီးစောင့်ပြီးတော့ သူတကယ်ပဲဒီနိုင်ငံမှာရှိကြတဲ့ဘုရားဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များငါသိစေတော်ဘုရားကြီးရဲ့တတိပ္ပံတရားတွေကျင့်ပွားနိုင်အောင်နာကြားနိုင်အောင်ဆိုပြီးတော့တရားမင်္ဂလာမှာကျောင်းလိုက်ဆရာတော်ပထမဆရာတော်ဖြစ်တဲ့ဘုရားတပါးစားတော်အခုမျက်စိဆရာတော်ဖြစ်တဲ့ဘုရားသားမီးတို့ဒီဆရာတော်များနဲ့ဘီဘီအတင်းကြီးတို့မှာဒါဘုန်းကြီးကိုပင့်လာတာ၄ချိန်ရှိသွားပါပြီ န်းကြီးကိုပြန်လာ၄ချိန်ရှိသွားမှာဒီကျောင်းတက်ကြီးသုံးတက်ကျောင်းကြီးဆောက်ပြီးတဲ့ဖွင့်ပွဲကြီးမှာဘုန်းကြီးမကြွနိုင်ပါဘူးမကြွနိုင်တဲ့အတွက်ကြောင့်ဘုမာစီတန်နာရိတ်တန်ကဩဝါဒစီရဆရာတော်ကိုတွားပြီးဘုန်းကြီးကိုယ်တိုင်လျှောက်ထားပြီးတော့ကြွပြီးကိုလျှောက်ထားပါလေလျှောက်ထားပြီးတော့ဒီကိုကြွစီပါအဲ့တုန်းကဘုန်းကြီးမြန်မာနိုင်ငံမှာရှားတောင်လေးရှိနေတဲ့အတွက်ကြောင့်မကြွနိုင်ခဲ့ပါဘူးဒါ၄ချိန်ပြည့်ရမှာဘုန်းကြီး၃ချိန်ဒီမှာရောက်ခဲ့ပါ၃ချိန် တရားစခန်းတွေဖွင့်ခဲ့ပါပြီဒါကြောင့်တကယ်ကျေးဇူးတရားမှာကတော့ဒီနေ့ဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်အားထုတ်ခွင့်ရတာဆရာတော်ဝိမသာမြင့်နဲ့ပြီးပြီးအသင်းကြီးတို့ပဲဖြစ်တယ်ဆိုတာကိုလည်းခွန်ကြီးကပြောချင်လို့ပါတယ်အဲတော့ဒီအသင်းကြီးကကျင့်မှုကျင့်ပါတယ်ရှင်မင်းဆရာတော်ရဲ့၃ချိန်မြောက်မဟာတိပဋ္ဌာန်အချိန်ပြည့်တရားစခန်းပွဲမှာခွန်ကြီးတို့အောင်ပွဲအနေအားဖြင့်ဒီနေ့ ဩဝါဒကြီးမြတ်မှာတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးအမြဲတမ်းဩဝါဒပေးတော်မူတဲ့ဩဝါဒပတ္တိမောဆိုတဲ့အဆုံးအမဩဝါဒလေးပြဖို့ပါဒါလည်းပဲဘုရားရှင်တိုင်းဘုရားရှင်တိုင်းပြတော်မူခဲ့တဲ့ဩဝါဒဖြစ်ပါတယ်တဗ္ဗပပန္တအာကာရဏကုတလဥပတံပရံသစိတပရိယောဓပနာဧတံဗုဒ္ဓနာသာသနာဆိုတဲ့ဒီဩဝါဒလေးပါ တမပပတလုံးစုံသောမကောင်းမှုအကုသိုလ်ဟူသည်များတွေကိုအကရဏမပြုမလို့ရခြင်း၎င်းနံပါတ်1မကောင်းမှုအကုသိုလ်ဟူသည်များတွေကို မပြုနဲ့ရှောင်ညာသစ္စာဘုရားဒါဘုရားရှင်တပါးနဲ့ဩဝါဒပေးခဲ့တာမဟုတ်ဘူးစူးစူးအဲ့လိုဘုရားရှင်တို့ဩဝါဒတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကလည်းပဲဒီဩဝါဒကိုပဲတက်တက်တက်တက်ပေးခဲ့တယ် မိမိရဲ့တတိတာဝကတွေအားလုံးတရားစခန်းဝင်ကြတဲ့ယောဂီသူတော်စင်တွေမသိခင်တုန်းကမိမိတို့ပြုခဲ့ပြောခဲ့ကြံစီခဲ့တဲ့အမှားတွေကိုယနေ့တရားတွေပွားများအားထုတ်ပြီးတော့မိမိရဲ့အသိဉာဏ်တွေဟာတခါလေစိတ်တည်လူတည်အားလုံးဟာအသိဉာဏ်တွေပွင့်လင်းလာတဲ့အခါတက်လွင်လာတဲ့အချိန်မှာဒီကနေ့ကစပြီးတော့မကောင်းမှုတွေကိုရှောင်မင်း မကောင်းမှုဆိုတာတွေဟာဘာတွေလဲဆိုရင်သူတော်ဘာကိုလည်းပဲထိခိုက်စေတဲ့အပြုအမူမျိုးမိမိကိုလည်းထိခိုက်စေတဲ့အပြုအမူမျိုးဒါမကောင်းတာလေသူတော်ဘာတွေထိခိုက်စေတယ်ဆိုတာကမိမိပြုမှုတဲ့အပြုအမူကြောင့်သူတော်ဘာတွေစိတ်ဆင်းရဲကိုဆင်းရဲဖြစ်ရမိမိကိုထိခိုက်စေတယ်ဆိုတာကလည်းမိမိရဲ့အပြုအမူတွေဟာမသိတော်တဲ့အတွက်ကြောင့်မိမိရဲ့ဂုဏ်သိက္ခာကြီးကြရဒီဘဝမှာလည်းပဲဆင်းရဲဒုက္ခရောက်ရတယ်။နောက် ဖြစ်ရဘဝမှလည်းပဲအပယ်ဆင်းရဲတွေချက်ရောက်ခံစားရတဲ့ဒါကြောင့်မို့သူတစ်ပါးကိုလည်းထိခိုက်ပြီးတော့မိမိကိုယ်လည်းပြန်ပြီးထိခိုက်စေတဲ့အပြုအမူမျိုးကိုရှောင်မှအပြုအမူတွေရှောင်ရမှာလားဆိုတော့အပြောဆိုတွေလည်းရှောင်ရမယ်သူတစ်ပါးကိုထိခိုက်စေတဲ့ပြောပြောဆိုမျိုးပေါ့ခင်ဗျားတို့ဒီနိုင်ငံမှာတော့ ကိုယ့်ဟာကိုယ်ပဲအေးအေးဆေးဆေးနေကြတာများပါတယ်သူတို့အားရဲ့အကြောင်းကိုလည်းပဲချင်းကုန်ခံပြီးတော့ဆက်စုပြီးတော့ပြောဆိုနေတာလေဒီနိုင်ငံသိမရှိဘူးဘုန်းကြီးမြန်မာနိုင်ငံမှာတော့အချင်းကြီးရလည်းပန်းတယ်အားနေတဲ့အခါကျတော့သူတို့အားအကြောင်းပဲဆက်စုသူတို့အားအကြောင်းဆက်စုပြီးသူတို့အားအကြောင်းပဲပြောနေတာဒါမြန်မာဒလိလို့ပြောမှမလားမသိဘူး အဲ့မှာသူတော်အကြောင်းပဲအချင်းကုန်ခံပြီးတော့ဆက်စုတယ်ဆက်စုပြီးဒီသူတော်အကြောင်းတွေပဲပြောနေတယ်ဆိုတော့ကိုပြောတဲ့စကားတွေကြောင့်သူတော်ဘာတွေလေထိခိုက်တယ်လေသူတော်ဘာတွေထိခိုက်တယ်လို့မိမိကလည်းပဲဘုန်းကြီးတို့ဒီမှာဘာသာရေးလုပ်ငန်းတွေဆောင်ရွက်ကြတဲ့ဘာသာရေးသင်ဖွဲ့တွေဘုန်းကြီးဟိုမှာဆိုရင်လည်းဘုန်းကြီးရဲ့သင်ဖွဲ့ကိုဘုန်းကြီးအထူးပြောလို့ရှိပါတယ်ဒါကိုပဲ ကိုမဘာသာရေးကိုဦးစီးကောင်းဆောင်ခြင်းနဲ့ကောင်းဆောင်နေဖြစ်နေကြတာဘုရားတော်နတ်ကအဖွဲ့ဘုန်းကြီးတို့ကောင်းပါအဖွဲ့ဘုန်းကြီးဒီမျိုးသမီးအဖွဲ့ဘုန်းကြီးတို့ဖွဲ့တယ်ပေါ့အဲ့တော့မိမိတို့ကဒီမှာရှင်းကနေပြီးတော့ဘာသာရေးကိုကောင်းဆောင်ပြနေတာလမ်းပြနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီပြောတဲ့ပြောဟာမိမိပြောနေတာသူတစ်ပါးကိုထိခိုက်မဲ့ပြောမျိုးဆိုရင်ရှောင်ပါသူတစ်ပါးကိုထိခိုက်ပြီဆိုလို့ကိုကတိတ်ပြီးဝမ်းသာမနေနဲ့လို့ကိုက ဒီဘာသာရေးခေါင်းဆောင်ဖြစ်တဲ့ဥမာအဖြစ်ရွှေမင်းဝန်ပေါ့ဒီလိုပြေးပြေးသိမပါဘူးနော်ရွှေမင်းဝန်သိကိုပြောတာရွှေမင်းဝန်သိအဲ့ဒီမှာဥမာအဖြစ်ရွှေမင်းဝန်သာသနာရေးတာဘုန်းကြီးတို့ဘုန်းကြီးဒီမျိုးသမီးဝီယာဝဆန်ဖွဲ့ကောဘကဖွဲ့မိမိတို့ကဘာသာရေးနဲ့ပတ်သက်ပြီးတော့သူတော်ဘာကိုလမ်းပြပြီးတော့သူတော်ဘာကိုခေါင်းဆောင်ပြီးတော့ဆောင်ရွက်ပေးနေကြတဲ့ပုဂ္ဂိုလ်ဟာ ဒီစကားမျိုးပြောသလားဆိုတဲ့ဟာမျိုးဖြစ်လာရင်မိမိရဲ့ဂုဏ်သိက္ခာတွေလုံးဝထိခိုက်သွားမယ်။သူတော်ဘာကိုကိုပြောတာထိခိုက်တယ်လို့ဆိုပေမဲ့ကိုပြန်ထိခိုက်တာကိုလည်းကိုသတိထားဖို့လိုအပ်ပါတယ်။အထူးအဖြင့်ဘုန်းကြီးတို့ဒီဟာတရားရေးတမ်းမှာသူစေစကားမျိုးဝင်သွားကြတယ်တရားတွေအထုတ်သွားကြတယ်။ရှင်မင်းတို့ဆရာတော်နဲ့တခါတရားတွေကိုကြည်ကြမ်းမ်းနဲ့စိစိဆက်ဆက်အချိန်ကြီးအချိန်နဲ့တပြေးညီ ကျင့်ကြံအားထုတ်ရတဲ့အတွက်ကြောင့်မဟုတ်ဘူးဘယ်လိုဖြစ်ခဲ့လဲဘယ်လိုသိခဲ့လဲဘယ်လိုဉာဏ်လေးတွေဖြစ်ခဲ့လဲဒါပေမဲ့လို့ကိုယ့်ရဲ့အပြုအမူတွေကအဆင်မပြေရင်မိမိလည်းထိခိုက်တယ်မိမိတို့တရားဆရာသမားတွေထိခိုက်တယ်နောက်မိမိပြောဆိုတဲ့ပြောတွေကတရားရိပ်တာကပြန်လာတယ်လည်းပြောရင်ရိပ်တာကပြန်လာပြီးတရားအကြောင်းမပြောဘဲနဲ့ဘယ်သူကဘယ်လို ဘသူကဘယ်လိုနေတာစားတော့ဘယ်လိုစားဟိုးစကားတွေကဘယ်လိုပြောတာဆိုသူများအကြောင်းကြီးပြောနေကြမယ်ဆိုရင်တော့မိမိကိုယ်ကိုပြန်ပြီးတော့မထိခိုက်ဘူးလားထိခိုက်ပါဘူးတရားကြီးကပြန်လာတာလေတရားတွေအထုပြန်လာတာလေဒီစမ်းမကိုပြောလိုက်တာသူများအတင်းကြီးတယ်ပဲဆိုတာအဲ့လိုဆိုတော့မိမိပါလေထိခိုက်နေဒါကြောင့်မို့သူတော်ဘာကိုလည်းထိခိုက်နေတယ်လို့မိမိကိုလည်းထိခိုက်နိုင်တဲ့အပြောမျိုးကိုလည်းရှောင်ပါတဲ့နောက်အကျဉ်းစီ အကြံစီရလည်းဒီတိုင်းပါပဲမိမိသူတော်ဘာနှစ်ဦးသားကိုထိခိုက်စေနိုင်တဲ့အကြံစီမျိုးငါအဲ့ဒီလိုအကြံစီမျိုးဆိုရင်လည်းမိမိတို့ရှောင်ကျင်ရမယ်တရားမို့ဘုန်းကြီးတို့ဒီတရားအထုတ်သွားတဲ့ပုဂ္ဂိုလ်များပေါ့ယောဂီသူတော်စင်များကိုအထူးပြုပြီးတော့တော်လိုတယ်နောက်ပြီးတော့ PAB အတင်းကြီးနဲ့မှုဆောင်များဘာသာရေးကိုကိုယ်ကရှေ့တန်းကနေပြီးတော့ဥဆောင်ပြီးဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များ အားလုံးဟာဘုရားရှင်နဲ့ဘုရားရှင်နဲ့ဆုံးမတော်မူခဲ့တယ်မကောင်းမှုဟူသမျှတွေကိုရှောင်ကျင်ပါဆိုတာကသူတတသူသာဘုသူတာအေယမဒါတွေရှောင်ကျင်တယ်လို့မိမိတို့ကနှစ်ဦးသားထိခိုက်စေနိုင်တဲ့အပြုအမူမျိုးရှောင်ပါမိမိတို့ကထိခိုက်စေနိုင်တဲ့အပြောမျိုးကိုလည်းရှောင်ပါမိမိတို့ကထိခိုက်စေနိုင်တဲ့အတွေ့အကြံတွေကိုလည်းရှောင်ပါကြဒါလေးကိုဘုန်းကြီးတို့ပြန်ဆောင်ပုံလေးနဲ့စုကြည့်လိုက်ရအောင် နော်ပြုမြည်ကြံလဲပြုမြည်ကြံလဲတင့်စိတ်ထဲတင့်စိတ်ထဲအမြဲစင်ကြင်ပါအမြဲစင်ကြင်ပါပြုမြည်ကြံလဲပြုမြည်ကြံလဲတင့်စိတ်ထဲတင့်စိတ်ထဲအမြဲစင်ကြင်ပါအမြဲစင်ကြင်ပါသူကြည့်ပါနှခေါင်းလောက်ပြုမြည်ကြံလဲတင့်စိတ်ထဲအမြဲစင်ကြင်ပါ ပြုမိကြံတဲ့သင်စိတ်တဲ့အမြဲစဉ်ခြင်းမှာမိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသာနှစ်ဦးသာဘယ်သူများထီညီလဲဘယ်သူများထီညီလဲမိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသာနှစ်ဦးသာဘယ်သူများထီညီလဲဘယ်သူများထီညီလဲ မိမိသူတစ်ပါးယခုကဘယ်သူများရှိမည်လဲ မိမိသူသာငါဥသာဘယ်သူများဖြစ်မည်လဲထိခိုင်နိုင်ညာထိခိုင်နိုင်ညာအပြူများအပြူများမမရှောင်ခြင်းပါမမရှောင်ခြင်းပါပြုခိုင်နိုင်ညာပြုခိုင်နိုင်ညာအပြူများအပြူများမမရှောင်ခြင်းပါမမရှောင်ခြင်းပါထိခိုင်နိုင်ညာအပြူများ မမဆောင်ခြင်းမှာရှိနိုင်နိုင်ညာအပြုများမမဆောင်ခြင်းမှာမိမိအရာတစ်ခုကိုပြုလုပ်တော့မယ်ဆိုရင်သူတော်ကိုထိခိုက်နေမလားမိမိကိုထိခိုက်နေမလားဆိုတာပထမစဉ်းစားလိုက်တယ်ကိုပြုတဲ့အပြုအမူတွေကသူတော်ထိခိုက်မယ်ဆိုရင်ရှောင်လိုက်တယ်ဒါကမပြုနိုင်ဘူးမိမိကိုလည်းထိခိုက်နိုင်မယ်ဆိုရင်ရှောင်လိုက်တယ်အပြောဆိုရင်လေကိုပြောမယ့်စကားလေးဟာ ကိုယ့်အကိုရိုးရိုးသားသားပြောပြီးမယ်သူတစ်ပါးထိခိုက်မဲ့စကားဆိုရင်လည်းဘာလုပ်ရမှာလဲရှောင်လိုက်ပါမိမိကိုယ်ကိုပြန်ပြီးထိခိုက်နိုင်တဲ့စကားမျိုးကိုကိုယ်ကတရားအထုတ်နေတဲ့ပုဂ္ဂိုလ်တရားရှင်တရားရည်တာကပြန်လာကိုယ့်ရဲ့အပြောဆိုတွေကစုံစုံကပြောတဲ့အတိုင်းသူတစ်ပါးရဲ့အဖြစ်ဒီသူတစ်ပါးရဲ့မကောင်းကြောင်းတွေပြောနေမယ်ဆိုရင်ခုမှတရားမရှိတာတွေဟာဒီခါလေးပေါ်လွင်တယ်အဲ့တော့ဘေးကပုဂ္ဂိုလ်ကနေပြီးတော့အော်ဒီပုဂ္ဂိုလ်တရားအထုတ်တာလားဘာတရားတွေအထုတ်တာလဲကြီးစားမအောင်ဟောဖြစ်လာတယ် မိမိကိုထိခိုက်သွားမိမိနဲ့အတူမိမိရဲ့အထုတ်လာတဲ့တရားမိမိရဲ့ဆရာသမားရောအထိခိုက်နိုင်ဘူးလားထိခိုက်နိုင်ပါတယ်ဒါကြောင့်မို့ဒီအပြောတွေလည်းမလုပ်ရမှလည်းရှောင်းပါဘူးမိမိရဲ့အတွေးအကြံတွေကလည်းမကောင်းတဲ့မိမိကိုထိခိုက်နိုင်တဲ့မကောင်းတဲ့အကုသိုလ်အတွေးအကြံတွေဘာလို့ရမှာလဲရှောင်းရှောင်းခြင်းရမယ်သူတော်ဘာကိုထိခိုက်တဲ့အတွေ့အကြံမျိုးတွေဆိုရင်လည်းဘာလို့ရမှာလဲရှောင်းပါဘူးဒီအဲ့ဟာမျိုးတွေကိုလုံးဝရှောင်းပါတဲ့တပ္ပပပတ္တအက္ခရဏ မကောင်းမှုဆိုတဲ့အကုသိုလ်ဟူသည်များကြီးရှောင်ပါဆိုတော့အချင်းချုပ်ရှောင်ရမယ်ဆိုရင်ဘာကိုပြောမလဲဆိုသီလကိုစင်ကြယ်စွာဆောင်ပါဘာလို့ဆောင်ရမှာလဲသီလစင်ကြယ်စွာဆောင်ပါသီလစင်ကြယ်စွာဆောင်တာနဲ့မကောင်းတဲ့အပြုမကောင်းတဲ့အပြုဒီနှစ်ခုစင်ကြယ်သွားပြီသီလစင်ကြယ်စွာဆောင်တဲ့ပုဂ္ဂိုလ်ကမကောင်းတဲ့အပြုမူမပြုတော့မကောင်းတဲ့အပြောဆိုတွေမပြောတော့ဒီနှစ်ခုရှောင်ကျဉ်သွားနောက်ကုသနာဥပတံပရဏနဲ့နံပါတ်1ချက်က ကုသိုလ်ဟူသမျှတွေဖြစ်ပွားစေရမယ်ပြည့်စုံစေရမယ်ကုသိုလ်ဟူသမျှတွေပြည့်စုံအောင်လုပ်ပါမိမိတို့ဘုရားတန်ត្រာတော်ကြီးနဲ့ဆုံးပြီးတော့လူဘဝကိုဖြစ်နေတဲ့အချိန်ကာလမှာမိမိတို့စွမ်းနိုင်သမျှဒါနကောင်းမှုတွေလည်းပြုရမယ်သီလတွေလည်းစောင့်ရမယ်ဘာဝနာတရားတွေလည်းပွားရအဲဒီလိုပဲဒီဒါနသီလဘာဝနာဆိုတဲ့ကောင်းမှုတွေပြုတယ်လို့ပဲအခုဘုန်းကြီးတို့မြန်မာနိုင်ငံမှာ ဒီအမေရိကန်နိုင်ငံမှာရောက်ရှိနေကြတဲ့အားလုံးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာစတဲ့ကစွကျဲပေးကလူရမ်းမှုဆိုတာစတဲ့ကအားလုံးကဓမ္မပါလာပြီးသားပါလာပြီးသားဆိုတော့အခုဘုန်းကြီးတို့မြန်မာနိုင်ငံမှာဒီလားနဲ့ပြည့်စုံရတဲ့လူကံပုဂ္ဂိုလ်များလူတန်းယုံနဲ့မဟုတ်တော့ဒုက္ခရောက်နေကြတယ်လူကြီးသူကြီးများကလေးတငယ်များ အလုံးကိုလည်းပဲလူမှုရေးကုညီမှုတွေဒါနကောင်းမှုတွေမပြုကြဘူးလားပြုကြပါတယ်ပြုနေကြတယ်ကိုနီးကိုဟန်နဲ့တချို့ကလည်းကိုယ့်ရဲ့တနိုင်တပိုင်လေးကိုယ့်ဟာကိုမြန်မာနိုင်ငံပြန်တော့ပြန်တော့ပြီးတော့အဲဒီလိုဆင်းရဲဒုက္ခရောက်နေတဲ့နေရာလေးတွေကလေးတကယ်လေးတွေဒုက္ခရောက်နေတဲ့နေရာလေးတွေမိဘမဲ့ဒီကေဟာလေးတွေနောက်ပြီးတော့အဖိုးဘွားတွေစောင့်ရှောက်ကြတဲ့ဘုံဘွားကေဟာလေးအဲဒီလိုနေရာမျိုးတွေကိုသွားပြီးတော့လူမှုရေးလုပ်ငန်းတွေသွားပြီးတော့လုပ်ပေးနေကြတယ်ကောင်းမှုတွေပြုနေကြတယ် ဒါကောင်းတဲ့ကုသိုလ်တွေပြုနေတာပဲလေအဲ့ဒီမှာကုသိုလ်ကောင်းမှုတွေဟာဒီဒါနကောင်းမှုလောက်နဲ့မကျင်သာပင်လေသီလကိုလည်းစောင့်ဘာဝနာဆိုရင်သမထဘာဝနာဝိပဿနာဘာဝနာပွားပါအထူးအဖြင့်ကုသိုလ်ကောင်းမှုတွေပြည့်စုံစေရမယ်ဆိုတာဘာကိုပွားရမှာလဲဆိုရင်သမထဘာဝနာနဲ့ဝိပဿနာဘာဝနာပွားမည်အဲ့ဒီဘာဝနာပွားနေပြီဆိုရင်ကုသိုလ်တွေဟာအများကြီးကိုရနေပြီကုသိုလ်ကောင်းမှုတွေဒါကြောင့်မို့ကုသနာဥပ္ပတံပရံ ကုသိုလ်တရားတွေဥပဒံပဒံဖြစ်ပွားစေရမယ်မိမိကုသိုလ်ကောင်းမှုတွေဖြစ်ပွားစေရမယ်ဆိုတာသမထဘာဝနာပွားနေမယ်ဝိပဿနာဘာဝနာပွားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရှုမှတ်တိုင်းရှုမှတ်တိုင်းကုသိုလ်စိတ်တွေဖြစ်မနေဘူးလားဖြစ်ပါရဲ့ဒါကြောင့်မို့ကုသိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီးပါအများကြီးကုသိုလ်တွေတိုးပွားနေတယ်ဓမ္မတိအချက်နံပါတ်3အချက်ကပါလို့ဆိုတော့တန်စိတ်တံပရိယောဓပနာမိမိစိတ်ကိုဖြူစင်စေရမယ် မိမိစိတ်ကိုဘာဖြစ်ရမှာလဲရှုစင်စေရမှာမိမိစိတ်ကိုဖြူစင်အောင်ဆိုရင်တော့ဘုန်းကြီးတို့ကဒီတတိပဋ္ဌာန်တရားတွေပွားနေတာမိမိစိတ်ကိုဖြူစင်စေတာပဲကုတတိပဋ္ဌာန်တရားတွေကိုမိမိပွားနိုင်သလားအာယုမစိတ်မြဲနေအောင်ရှုနိုင်သလားထိုင်မဲရှုရှုရက်ပဲရှုရှုသွားရင်ပဲရှုရှုလျောင်းပဲရှုရှုရှုနေတယ် ရှုနေရင်ရှုခက်ရှုခက်ကလေးမှာတတင်ကတတင်ကမိမိစိတ်ကြီးညှဉ်းနှွမ်းသွားမလားစင်ကြဲလာမလားစင်ကြဲလာပါစင်ကြဲလာမိမိစိတ်ကြီးစင်ကြဲအောင်စင်ကြယ်အောင်ပြုလုပ်ပါတဲ့သစိတပရိယောဒပနာမိမိစိတ်ကိုစင်ကြယ်ပါစေတကယ်တမ်းအပြည့်စုံစင်ကြယ်နိုင်တာကတော့ဘာလဲဆိုရင်အရဟတမေဖို့ပဲအရဟတမေညာပူညာကိုရပြီဆိုရင်ကိလေသာဆိုတဲ့အငြိအကြီးတွေလုံးဝမစင်ကြယ်ဘူးလားစင်ကြယ်ပါတယ်လုံးဝအကျွမ်းမဲ့ကိုစင်ကြယ်သွားပြီထားကြပါ မိမိရဲ့ဒီမှာကိလေသာဆိုတဲ့စိတ်အငြိကြီးတွေစင်ကြယ်စေခြင်းအရတ္တမညာပူညာရတည်ထင်အောင်ပွားပါတဲ့ဒီအချက်၃ချက်ကိုမြတ်စွာဘုရားရှင်တိုင်းမြတ်စွာဘုရားရှင်တိုင်းဆုံးမပေးခဲ့တယ်။အဲလိုဆုံးမပေးတယ်လို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလည်းပဲမိမိရဲ့တတိတဝကရဲ့အားလုံးယောဂီသူရှင်များကိုအခါအားလျော်စွာအခါတင်တိုင်းအခါတင်တိုင်းထပ်ခါထပ်ခါဆုံးမတာကနံပါတ်1ဒီမကောင်းမှုအကုသိုလ်တွေကို ဆောင်ရမှန်လားရှောင်ရမှန်လားရှောင်ရမှန်ပါနံပါတ်2ကောင်းမှုကုသိုလ်မှန်သမျှတွေကိုဘုန်းကြီးတို့ယောဂီများရှောင်ရမှန်လားဆောင်ရမှန်လားဆောင်ရမှန်ပါဗျာဆောင်ရမှန်မိမိစိတ်ကိုလည်းပဲအမြဲတမ်းခရီးသည်ပုတ်တဲ့ကဲ့သို့ရှုစင်ဝဲလက်လာအောင်မိမိတို့စိတ်လေးကိုအညစ်အကြေးတွေစင်ကြယ်အောင်မပွားရဘူးလားစင်ကြယ်အောင်ရောမပြုတ်ရဘူးလားပြုတ်ပါပါအဲ့ဒီအချက်၃ချက်ဟာဘုရားရှင်တိုင်းရဲ့အဆုံးအမပဲ မိမိစိတ်ကိုစည်ကြအောင်မိမိတို့ဆောင်ရွက်နိုင်ပြီဆိုရင်အပယ်ဆင်းရဲတွေခန္ဓာဆင်းရဲတွေတန္တရာဆင်းရဲတွေအလုံးမလွတ်မြောက်ဘူးလားလွတ်မြောက်ပါပြီဆင်းရဲအလုံးကလွတ်မြောက်နိုင်တဲ့ဝိမု ക്തി ဆိုတဲ့ဒုက္ခမရနိုင်ဘူးလားရနိုင်ပါတယ်ဗျဝိမု ക്തി ဒုက္ခဆိုတာပါဠိလိုမြန်မာလိုလွတ်မြောက်မှုချမ်းသာတော့ချမ်းသာတယ်လွတ်မြောက်မှုချမ်းသာပါဗျာဘာတွေကလွတ်မြောက်တာလဲဆိုရင်ဆင်းရဲအလုံးကလွတ်မြောက်တာ ဘာကလွတ်မြောက်တာလဲဆင်းရဲအလုံးကဆင်းရဲအလုံးကလွတ်မြောက်မှုချမ်းသာကိုရနိုင်လေဒီဩဝါဒတိုင်းလိုက်နိုင်ဒါလေးကိုဘုန်းကြီးတို့ယေရှုရှင်ဆရာတော်ဘုရားကြီးကဆောင်းပုတ်လေးပေးထားခဲ့တယ်အဲဒီဆောင်းပုတ်လေးဆိုပြီးတော့ဒီနေ့ဩဝါဒခန္ဓာကိုသိရအောင်နော် မကောင်းမှုများရှောင်ရှားပေလေမကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွဆွဖြူစေမိမိစိတ်ဓာတ်ဆွဆွဖြူစေဤသုံးပါးဘုရားဆုံးပါ၏ဤသုံးပါးဘုရားဆုံးပါ၏ ရှောင်ရှားပေလေမကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွဆွဖြူစေမိမိစိတ်ဓာတ်ဆွဆွဖြူစေသုံးပါးဖျားဆုံးမပေဒီသုံးပါးဖျားဆုံးမပေဒီဆုံးမတိုင်းလိုက်နာကျင့်သုံးကြခြင်းအပြင်မိမိတို့အလိုရှိတဲ့စည်ရင်ဉာဏ်ရာနိဗ္ဗာန်ကို မဉ္ဇဉ်ဘုံဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုဒီကံစုစုတွေကိုရည်စက်ချပြီးတော့ညှတာပြီးဝေပြီးလို့ပါလူလမ်းမှုစုစုတွေကိုဘုန်းကြီးတို့ရည်စက်ချတာတော့အခြားဥချစင်ကတော့ဣရမေပုံညာနဲ့ချသွားတာပါပဲဒါပေမဲ့လို့ဘုန်းကြီးတို့ ယောဂီများကိုနေစဉ်တူချူချတဲ့နေရာဖြစ်ဆူတောင်းမယ်ဆူတောင်းပြီးတော့အများဝင်မယ်အဲလူရမ်းမှုတွေဆိုတာကတော့ခုတရားဆေးတရားစကားဝေကြီးဖြစ်မြောက်အောင်ပြီးပြီးအင်းကြီးမှဘုန်းကြီးကိုပြင်ဆောင်ပါလေဘယင်ခီးစင်းတွေခီးစည်းတွေစသည်လူတန်းရတဲ့ဒါနာကုသိုလ်တွေနောက်ဒီမှာတရားစကားကြီးဖြစ်မြောက်အောင်ဝေယဝဆာတွေဆောင်ရွက်ကြရတယ်ဝေယဝဆာကုသိုလ်တွေ နောက်ပြီးတော့တရားစခန်းကိုဝင်ရောက်ကြတဲ့ယောဂီတော်စင်များမှာနေ့စဉ်ရှင်ဘသီလကိုဆောင်ထင်းကြရတဲ့သီလကုသိုလ်တွေအဲ့ဒီသီလကိုခြေခံပြီးတော့သမာဓိပညာကျင့်တရားတွေကိုချိန်တိုင်းစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းရှုမှတ်ပေါ်များထောက်ရတဲ့ဘာဝနာကုသိုလ်တွေတရားတွေကိုနေ့စဉ်နေ့စဉ်နာနဲ့တစ်ချိန်ညတစ်ချိန်နှစ်ချိန်တိုင်းတိုင်းနေ့စဉ်နေ့စဉ်နာကြရတဲ့ဓမ္မတာဝနာဘာဝနာကုသိုလ်တွေ နာပြီးတော့တရားကြီးဟောပြီးတိုင်းနာပြီးတိုင်းကုသိုလ်ကောင်းတွေပုစုတွေကိုမျှဝေရတဲ့ကုသိုလ်တွေနာပြီးတော့သူတော်ဘာတွေလူတန်းသားတွေကိုလည်းပဲမျှဝေတဲ့ခံမှာဝမ်းမြောက်ဝမ်းသာတာလို့ခေါ်ဆိုရတဲ့ကုသိုလ်တွေပေါ့ဒီကုသိုလ်စုစုတွေနောက်ဒီယောဂီသူတော်စင်များကိုယနေ့တိုင်အောင်ပေါ့လေကိုယ့်ရဲ့တိုင်တိုင်ပေါ့ကိုယ့်ရဲ့တိုင်တိုင်အာယုံစွာနေစွာနေလူတန်းရတဲ့ကုသိုလ်ရှင်တွေရှင်ရည်တွေကတော့တရားချင်းတရားချင်းဘုန်းကြီးတို့ ကုသိုလ်ရှင်တွေကိုဘုန်းကြီးဖတ်ကြားပြီးတော့မြတ်တမ်းဝင်ခဲ့ပါပြီ။ယနေ့အာရဒါနကုသိုလ်ရှင်များဖြစ်ကြတဲ့အာယုဇောမှုရှင်ဦးဝင်းစော်လေးဒိုမီတီသိန်းမဟာဝင်းထွန်းနဲ့မမ္မီဝင်းသိန်းမိသားစုဒိုမီရီချစ်တီမိသားစုမမ္မီမီဝင်းဖေးနဲ့မတ်ထက်မိသားစုများဒါအာယုတဲ့ချင်းကကနာကသံဃာတော်များယောဂီတော်စင်များကိုလူရှိတိုင်းပေါ့အာယုဇောနေစိတ်ဖုံးပြီးနိုင်ရန်အတွက်လူတဲ့စက္ကကြတယ် နောက်နေ့မွန်းတဲ့နေ့ချင်းခုစတနာချိန်မှာစက္ကန့်တူတန်းတော့မယ်။အားလုံးတန်ခါတော်များယောဂီတော်စင်များကြွရင်လာကြတဲ့ရှင်မင်းဆရာတော်ရဲ့ချိန်ပြည့်မာသတိပဋ္ဌာန်ဆယ်ရက်တရားစခန်းမှုအောင်ပွဲကြီးခန္ဓာမှာတက်ရောက်လာကြတဲ့အားလုံးယောဂီသိတ္တများကိုရောပေါ့လူရန်ညမယ်ကုသိုလ်ရှင်များကိုွယ်လုံးသူဖခင်ကြီးဦးစံအားရည်စူးပြီးတော့ကိုမိုးသူရမတော်လီမိသားစု ဝါဝါနုနုမိသားစုကိုလွင်စောမန္တနီဝေမိသားစုဥစိန်ဝင်းဒေါ်ဒီဒေါ်ဒီဥစိန်ဝင်းဒေါ်စီကိုကျော်စုမအုံမာဦးဝင်းဖေဒေါ်ခင်မြိုင်မိသားစုကျော်ရည်လူရှင်များတောက်ရည်တန်လူရှင်များဒါကတော့ဘုန်းကြီးတို့အမြဲတမ်းလူတန်းတော်တဲ့ကုသိုလ်ရှင်တွေပေါ့နောက်ပြီးတော့ဒီဆွမ်းတွေကို တန်ခါတော်များယောဂီသူတော်စင်များကိုချိန်မီစက္ကလူရန်နိုင်ရန်အတွက်ဆောင်းဝင်ရဝဆဆောင်ရွက်ကြတဲ့လောဘကုသိုလ်ရှင်တွေမိတို့တာပြည်ပြည်မှုဆောင်များရောအားလုံးအဖွဲ့ဝင်များရောကုသိုလ်ရှင်များရောအားလုံးစုပေါင်းပြီးတော့လောဘဒါနတွေပြုကြဒီကုသိုလ်အစုစုတွေကိုမိမိတို့အာရုံပြုတာမယ်အဲ့ဒီကုသိုလ်အစုစုတွေကိုဒီနေ့ဆုလဲဆုတောင်းမယ်နိဗ္ဗာန်ကိုပဲဆုတောင်းမယ် ဆူတောင်းပြီးတော့ဒီကုသိုလ်ကောင်းမှုစုစုတွေကိုမိဖမှာစပြီးတော့ဝိနည်းများကိုမြတ်တမ်းပြီးဝေမယ်ဒါလေးကိုမိမိတို့ခါတိုင်းလိုပဲလိုက်ဆိုးပြီးတော့မြတ်ဝေရအောင်ဤသို့ပြုရန်ဤသို့ပြုရန်မြတ်ဘုံညာကြောင့်မြတ်ဘုံညာကြောင့်ချမ်းမြအေကြီးချမ်းမြအေကြီးအိမေမြည်သည်အိမေမြည်သည် ထုတ်ချောင်းရွှေပြည်ထုတ်ချောင်းလမ်းမကောက်ပဲလမ်းမကောက်ပဲရောက်ရပါလို့ရောက်ရပါလို့ထိုးထိုးဘဝထိုးထိုးဘဝကျင်လေရလေကျင်လေရလေဒုက္ခပိဒံဒုက္ခပိဒံယမအပေါင်းယမ သဘာမကောင်းဟုတည်းမြမကောင်းဟုတည်းမြမတွေ့ရပဲမတွေ့ရပဲမကောင်းဟုတည်းမြမကောင်းဟုတည်းမြမကြားရပဲမကြားရပဲသဘာအိဆာသဘာအိဆာမင်္ဂလာကိုမင်္ဂလာကိုရွေကတာတိုင်းရွေ စေသောရစေသောယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာဂကိုမြတ်ဘာဂကို မိဘဆရာမိဘဆရာမြို့တဟာနှင့်မြို့တဟာနှင့်ကိုမဆောင်ကြကိုမဆောင်ကြကိုဆောင်နဂါကိုဆောင်နဂါအရင်စ၍အရင်စ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သည်မြဖြစ်ဖြစ်သည်မြဝိနည်း တို့ဝေနိယတို့ရကြပါစေရကြပါစေဣငါဝေတိဣငါဝေတိယာထွေတာတို့ယာထွေတာတို့ဟောစေတော်ဟောစေတော်အမြအမြအမြယူတော် ယူတော်မူကြပါကုန်သောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောသာဓုသာဓုသာဓုခုဆက်လက်ပြီးခန္ဓာစီစဉ်ရ မင်္ဂလာရမကျောင်းတိုင်းရွှေမင်းဝန်ဆရာတော်ဤချိန်ပြည့်ဆယ်ရက်တရားစခန်းအောင်ဝဲအခမ်းအနားရုပ်သိမ်းခွင့်ပြုပါရန်ရုပ်သိလေးမြတ်စွာလျှောက်ထားပါတယ်ခင်ဗျာ Respected Seattle's distinguished yogis and Dhamma friends, let us conclude our ceremony by reciting Buddha Sasana Siddhantik two, three times. Buddha Sasana စိရံတိဋ္ဌတုဘုရားသာသနာစိရံတိဋ္ဌတုဘုရားသာသနာစိရံတိဋ္ဌတုသာ